အခန်းကြီး၄အငယ်၁မှ6ထိုသောငါတို့သည်မြို့ရိုးတဲချောင်းကိုတမန်လက်သည်တည်င်းကြသောအခါအလွန်ဒေါသအမျက်ထွက်၍ယူဒလူတို့ကို ပြည့်ရပြုလျက်အာမရှိသော ထိုယူဒလူတို့သည်အဘယ်သို့ ပြုကြမည်နည်းကိုကိုခိုင်ခန့်စေမည်လောရစ်ပူဇော်မည်လောတနေ့ချင်းတွင်လက်ဆတ်တတ်မည်လောကျွမ်းလောင်သော ကြောက်တို့ကို အမိုက်ပုံများတဲကထုတ်၍ပြုပြင်မည်လောဟု မိမိအမျိုးသားချင်းရှမာရိတပ်သားရှေ့မှ ပြောဆို၏သူအနားမှရှိသောအာမုံအမျိုးသားတောဘိကလည်းသူတို့တည်သောကြောက်ရိုးကိုတောခွေထိခိုက်လျင် ပြိုပြက်လိမ့်မည်ဟု ပြန်ပြော၏အိုကျွန်ုပ်တို့ဖျားသခင်နားထောင်တော်မူပါ အကျွန်ုပ်တို့သည် မထီမဲ့မြင်ပြုခြင်းကိုခံရပါ၏သူတို့ကဲ့ရဲ့သောစကားသည်သူတို့ခေါင်းပေါ်သို့ပြန်ရောက်ပါစေသောတိမ်တွားခြင်းကိုခံရ ပြည်၌လူရဲ့ချင်းကိုခံရကြပါစေသောသူတို့ပြုသောဒုစရိုက်ကို ဖုံးအုပ်တော်မမူပါနှင့်ရှေ့တော်၌သူတို့အပြစ်မပြေပါစေနှင့်မြို့ရိုးကိုတည်သောသူတို့၏စိတ်ကို နာစေခြင်းဟံပြောတတ်ကြပါသည်တကားတို့ရတွင်ငါတို့သည်မြို့ရိုးကိုတည်ကြ၏တည်လုတ်သောသူတို့သည်စေတနာကြီးသောကြောင့်မြို့ပတ်လေမြို့ရိုးအမြင့်တဝက်တိုင်အောင်ပြီးလေ၏ အငယ်9မှ12ယေရုရှလင်မြို့ယိုးမြင့်၍ပြိုပြက်ရာတို့ကိုပြင်ဆင်ပြုကြသည်ဟုတံပါလက်နှင့်တောပြီးအဆရှိသောအာရက်လူ အာမုန်လူအာဇုတ်လူတို့သည်ကြားသောအခါအလွန်ဒေါသစိတ်ရှိသည်ဖြင့်ယေရုရှလင်မြို့ကိုစစ်ချီ၍တိုက်မိထိုအမှုကိုဖျက်မိဟုတညီတညွတ်တီတိုင်ပင်ကြ၏တို့ရတွင်ငါတို့သည်ငါတို့၏ဖျားသခင်ကိုဆုတောင်း၍ ရန်သူကြောင့်နေညံ့မပြတ်ကင်းဆောင်ထားကြ၏ယူဒလူအချို့ကလည်းဝန်ထမ်းသောသူတို့သည် အာကုန်ကြပြီးအမိုက်များလှ၏မြို့ရိုးပြီးစီးအောင်မတတ်နိုင်ကြဟုဆိုကြ၏ရန်သူတို့ကလည်းသူတို့သည် အမတ်တမဲ့တတိမရှိဘဲနေစဉ်တွင်ငါတို့သည်သူတို့အထဲသို့ဝင်၍လှုပ်ကြံသဖြင့်ထိုအလုတ်ကိုဖျက်မိဟုဆိုကြ၏သူတို့အနားမှနေသောယူဒလူတို့သည်လည်း လာ၍ရန်သူတို့သည် နေရာအရရတို့ကတင်တို့ကိုတိုက်လာကြလိမ့်မည်ဟုငါတို့အားအထက်ထဆိုကြ၏အငယ်73မှ23ထိုကြောင့်မြို့ရိုးနောက်နေသောအရရှင်းလင်းသော အရတို့၌ဒါလှံလေးလက်နှင့်ပါသော လူများကိုအဆွေအမျိုးအလိုက်ငါခန့်ထား၏ထိုအမှုအလုံးစုံတို့ကိုကြည့်ရှုစဉ်ပြီးမှမူမှတ် မင်းအရာရှိကျွင်းသောသူတို့အားခေါ်၍ရန်သူတို့ကိုမကြောက်ကြနှင့်ကြီးမြတ်၍ကြောက်မဲ့ဖွယ်ဖြစ်တော်မူသောသာဝရဘုရားကို အောက်မေ့ကြလော့ညီကိုသားမယားအိမ်ရာအဖို့တိုက်ကြလော့ဟုဆို၏ထိုတို့ငါတို့သည်တရိယာ၍ရန်သူအကြံကိုဘုရားသခင်ဖျက်ဆီးတော်မူကြောင်းကိုသူတို့ကြားသိသောအခါငါတို့ရှိသည်မြသည်အတီးအတီးလောက်ရအရမြို့ရိုးတို့ ပြန်လုပ်ကြ၏နောက်မှငါကြုံတဝက်သည်အလုလုကြ၏တဝက်သည်လှံဒိုင်းလေတန်ကြတို့ကိုကင်ကြ၏မင်းတို့သည်ယူရအမျိုးသားများနောက်မှ နေကြ၏မြို့ရိုးတည်သောသူဝန်ထမ်းသောသူ ဝန်ကိုတင်သောသူ အပေါင်းတို့သည်လက်တစ်ဖက်နှင့်လှုပ်ကြ၏လက်တစ်ဖက်နှင့်လက်နက်ကိုကင်ကြ၏တီလှုပ်သောသူ အပေါင်းတို့သည်ခါ၌ဓာဆွဲလျက်တီလှုပ်ကြ၏ တပိုးမှုသောသူသည်ငါအနားမှရက်နေ၏ငါကလည်းအလုတ်သည်ကြီးကျယ်လှ၏မြို့ရိုးပေါ်မှတယောက်တခြားစီသူနှင့်ငါဝေဝေလုပ်ရ၏တို့ဖြစ်၍တပိုးမှုတန်ကိုကြားလျက်ရရမှငါတို့ထံသို့စီဝေးကြငါတို့ဤဘုရားသခင်သည်ငါတို့ဘက်၌စစ်ကူတော်မူမည်ဟုမူမှန်မင်းအရာရှိကျွင်းသောသူတို့အားငါဆို၏ထိုတို့ငါတို့သည်အလုတ်လုတ်ကြ၏ လူတဝက်သည်မိုးလင်းသည်မှဆ၍ကျဲပေါ်သည်တိုင်အောင်လှန်လက်နှင့်တို့ကိုကင်ကြ၏ထိုအခါ၌လည်းငါကလူတိုင်းမိမိကြုံနှင့်တကွာညအချိန်တွင်ယေရုရှလင်မြို့ထဲမှအိတ်စေတို့ပြုလင်ကျွန်တို့သည်နေ့အခါအလုလုလျက်ညအခါအလှဲ့လှဲ့ဆောင်းလျက်ရှိကြလိမ့်မည်ဟု လူများတို့အားဆို၏ထိုတို့ငါနှင့်ငါညီငါကျွန်ငါနောက်၌လိုက်သောတပ်သားတို့သည် ကိုအဝတ်ကိုမချွတ်ဘဲနေရကြ၏